ဘာတရားဟောခဲ့မှလည်းမသိဘူးမမိကြလားဘာလဲအော်အာအာသီလသမารိပညာသီလအကျင့်ကတော့သီလသိက္ခာပုဒ်တွေစောင့်တိစောင့်ထိန်တာသမารိအကျင့်ကတော့သမထကမ္မထံသီချအာထုတ်ပြီးတော့လေသမารိရအောင်ကျင့်ရအောင် ဝိပဿနာကမ္မထာအာထုတ်ရင်ရှုမှတ်ရင်းနဲ့လည်းပဲတမာရီကလိုအပ်တဲ့တမာရီရတယ်ပညာအကျင့်ကတော့ဝိပဿနာပညာမဲ့ဖို့ပညာရအောင်ကျင့်တာဝိပဿနာပညာကယုံနဲ့နာမှာရှိတဲ့အနိစ္စဒုက္ခအနတ္တသဘောကိုသိတာဝိပဿနာပညာ မေဖို့ပညာကတော့အရိယသစ္စာ၄ပါးထိုးထွင်းသိတာမေပညာဖို့ပညာအဲဒီဝိပဿနာပညာနဲ့မေဖို့ပညာနှစ်ပါးရအောင်ကျင့်တာကပညာအကျင့်ပညာသိက္ခာအဲ့ဒီနှစ်ပါးကတော့တိချာစီကျင့်နေရတာမဟုတ်ပါဘူးဝိပဿနာပညာခေါ်တဲ့ယုံနာတို့ရဲ့မမြဲဆင်းရဲပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့အနိစ္စဒုက္ခအနတ္တလက္ခဏာ၃မျိုးသိအောင် ဝိပဿနာတရားပွားများအထုတ်လို့ရှိရဲ့ပထမဝိပဿနာပညာလက္ခဏာရေးသုံးပါးသိတဲ့ဝိပဿနာပညာဖြစ်အဲဒီဝိပဿနာပညာကုံဆုံးတော့မဲ့ပညာဖူပညာရအဲမဲ့ပညာဖူပညာကအရိယသစ္စာ၄ပါးထိုးတွင်သိအဲပညာအကျင့်မှာဝိပဿနာပညာမဲ့ဖူပညာလို့ပညာနှမျိုးကွဲတော်လည်းပဲ နှမျိုးကျင့်ဖို့မလို့တစ်မျိုးတည်းကျင့်လိုက်တယ်ဆိုလို့ရှိရင်နှမျိုးလုံးရတယ်သီလအကျင့်နဲ့ပတ်သက်လို့ယံဖယံဃာမပဲပြောမိတယ်များသောအားဖြင့်မပြောမိဘူးသီလသိက္ခာပုဒ်ကစာရိတ္တသီလဝါရိတ္တသီလလို့နှစ်မျိုးရှိတယ် ဝါရိတ္တသီလစာရိတ္တသီလလို့နှမျိုးရှိတယ်ကျူးလွန်ရင်အပြစ်မကင်းတဲ့အတွက်ဆိုကြဆင်းရဲကြိုးပေးနိုင်လို့မြတ်စွာဘုရားကမကျူးလွန်မိအောင်တားမြစ်ပညာထားတဲ့သီလကဝါရိတ္တသီလ ဒါမလုံနဲ့လုံရင်ဆိုကြဆင်းရဲကြုတ်ပေးလိမ့်မယ်ဖြစ်ပေါ်လိမ့်မယ်ဒါကြောင့်မလုံနဲ့လို့တားမြစ်ပြီးပညာထားတဲ့သိက္ခာကိုဝါရိတ္တသီလဥပမာတတ္တဝါရဲ့အသက်တတ်တယ်တတ္တဝါရဲ့အသက်တတ်ရင်အပြစ်ရှိသလားမရှိဘူးလားအပြစ်ရှိတယ်အပြစ်ရှိတော့အပြစ်ရှိတဲ့တတ္တဝါရဲ့အသက်တတ်တာကို ပြုလုပ်ရင်ကောင်းကျိုးရမလားဆိုးကျိုးရမလားလို့ဆိုရင်လှုပ်သင့်သလားမလှုပ်သင့်ဘူးလားဒါကြောင့်မြတ်စွာဘုရားအဲ့ဒါသွားမလှုပ်နဲ့ဆိုးကျိုးဆင်းရဲကျိုးရလိမ့်မယ်အဲ့လိုတားမြစ်တာပါဏာတိပါတာဝေရမဏိတိခဗရံသမာရိယာမိတတ္တဝါရဲ့တက်ကိုတတ်ခြင်းမှရှောင်ခြင်းမှဤ ဟုတ်ကဲ့လားတားမြစ်ထားတာလားခွင့်ပြုထားတာလားအဲဒီတားမြစ်ထားတဲ့သီလဝါရိတ္တသီလပြုလုပ်ရင်အပြစ်ရှိတဲ့အတွက်ဆိုကြဆင်းရဲကြပေးနိုင်လို့မပြုလုပ်ဖို့ရမြတ်စွာဘုရားတားမြစ်ထားတဲ့သိက္ခာပုဒ်များဟာဝါရိတ္တသီလသိက္ခာပုဒ် မပြုတ်လို့ရင်မပြုတ်လို့ရင်ပြောလို့ရှုပ်သွားမှာဆိုတော့ပြုတ်လို့ရင်ကျင့်ရင်အကျိုးရှိတဲ့အတွက်ကျင့်မှုရာမြတ်စွာဘုရားပညာထားတဲ့သိက္ခာပုဒ်တွေပညာထားတဲ့သိက္ခာပုဒ်တွေညွန်ကြားထားတဲ့ကျင့်ဝတ်တွေအဲ့ဒါတွေကတော့စာရိတ္တသီလ မကျင့်ရင်တော့အကျိုးမရှိဘူးကျင့်ရင်တော့အကျိုးရှိတယ်ဒါကြောင့်ကျင့်မှုမြတ်စွာဘုရားပညတ်ထားတဲ့တိခါဘုတ်တွေညွန်ကြားထားတဲ့အဆုံးအမတွေအဲ့ဓာတွေကတော့စာရိတ္တသီလနားလည်ပြီလားဂိုင်းလိုက်ဆိုကျူးလွန်လျင်အပြစ်ရှိ၍ ဆိုးကျိုးဆင်းရဲကျိုးကိုဖြစ်ပေါ်စေသောကြောင့်မပြုလုပ်ဖို့ရာမကျူးလွန်ဖို့ရာမြတ်စွာဘုရားပညတ်ထားသောသိခာဘုတ်များသည်ဝါရိတ္တသီလကျူးလွန်လျင် အပြစ်ရှိ၍ဆိုကြိုဆင်းရဲကြိုကိုဖြစ်ပေါ်စေသောကြောင့်မပြုလုပ်ဖို့ရာမကျူးလွန်ဖို့ရာမြတ်စွာဘုရားပညာထားသောတိခါဘုံများသည်ဝါရိတ္တသီလား ကျူးလွန်လင်အပြစ်ရှိ၍ဆိုးကျိုးဆင်းရဲရုပ်ကိုပိတတ်သောကြောင့်မပြုလုပ်ဖို့ရာမကျူးလွန်ဖို့ရာမြတ်စွာဘုရားပညတ်ထားသောသိက္ခာပုများသည်ဝါရိတ္တသီလာ ပြီးတော့ကိုးပါးသီလအခုဆောက်တည်တယ်ပထမသိက္ခာပုဒ်ကပါတယ်တော့မြန်မာအဓိပ္ပာယ်တူတူပါတော့အဲ့ဒါပါဘာသီလတော့ဝါရိတ္တသီလဟုတ်ကဲ့လားအဲ့ဒါမျိုးပြောတာ စာရိတ္တသီလဆိုတာကတော့ပြုကျင့်လင်အကျိုးရှိသောကြောင့်ပြုကျင့်ဖို့ရာမြတ်စွာဘုရားပညတ်ထားသောသိက္ခာပုဒ်များညွန်တာညွန်ကြားထားသောကျင့်ဝတ်များအဲ့ဒါစာရိတ္တသီလဂိုင်းလိုက်စုပြုကျင့်လင်အကျိုးရှိ၍မြတ်စွာဘုရားပညတ်ထားသော ဩပြုကျင့်ဖို့ရာမြတ်စွာဘုရားပညတ်ထားသောသိခါဘုံများညွန်ကြားထားသောအဲပေါ့နေတဲ့လေးအောင်ဆုံးမညွန်ကြားထားသောကျင့်ဖို့များသည်စာရိတ္တသီလပြုကျင့်လျင် အကျိုးရှိ၍မြတ်စွာဘုရားပြုကျင့်ဖို့ရာမြတ်စွာဘုရားပညာထားသောသိက္ခာကိုသိက္ခာပုဒ်များဆုံးမညွှန်ကြားထားသောကျင့်ဝတ်များသည်စာရိတ္တသီလာပြုကျင့်လင် အကျိုးရှိ၍ပြုကျင့်ဖို့ရာမြတ်စွာဘုရားပညာထားသောသိက္ခာပုံများဆုံးမညွှန်ကြားထားသောကျင့်ဝတ်များသည်စာရိတ္တသီလသာရိတ္တသီလဆို ပြီလားနောက်တစ်ခေါက်ဝါရိတအပြန်ဆို ပြီးတော့ကိုဘသီလမှာဒုတိယတိခါဘုသူတော်ဘာပစ္စည်းမတရားမယူနဲ့ဘာသီလတော့ဝါရိတ္တလားစာရိတ္တလားဝါရိတ္တဟမ်ဝါရိတ္တစာရိတ္တဆိုရင်လုံးဝမှားတယ်တတ္တိယ သိခါဘုတ်ကြတော့နှမျိုးခွဲရမယ်နှမျိုးခွဲရမယ်ဆိုတာငါးပါးသီလမှာပါတာကတစ်မျိုးကိုးပါးသီလမှာပါတာကတစ်မျိုးငါးပါးသီလမှာပါတာက ကာမေတုမိစ္ဆာစာရာကိုးပါးသီလမှာပါတာကအပြမစရိယာအဲတော့ငါးပါးသီလမှာပါတဲ့ကာမေတုမိစ္ဆာစာရာကတော့သူမြတ်သားမယားမပြစ်မှားနဲ့ တိုက်ရိုက်ကဒါပဲဟုတ်တယ်မဟုတ်လားဝရိတ္တလားစာရိတ္တလားဒီတော့သူများသားများပြမှကျူးလွန်ခြင်းမှရှောင်ခြင်းမှလို့ဆိုတော့ဒါကဘာသီလားဝရိတ္တသီလားသူများသားများတယ်မဟုတ်ဘူးဒီလိုကျင့်တဲ့အကျင့်ဟာလူတို့ရဲ့အကျင့်ဒါကြောင့်မမြတ်ဘူး ယုံညံ့တဲ့ဒီအကျင့်ဟာမေရုံအကျင့်ဟာဒါကြောင့်မလို့မကျင့်နဲ့အဲဒါလို့အပြမစရိယအနေနဲ့ကြတော့ဘာသီလာတော့စာရိတ္တသီလာဟုတ်ကဲ့လားဒီအမှုပြုခြင်းညောင်းတော့အပြစ်ရှိပြီးဆိုကြရတာမဟုတ်ဘူးဒါပေမဲ့လို့မပြုပဲကျင့်ရင်တော့မချမ်းသာဘူးလားဒါကြောင့်ဘုန်းကြီးတွေဝတ်နေတာမဟုတ်ဘူးလား အဲဘုန်းကြီးတွေဘလောက်ချမ်းသာလဲဟုတ်ကဲ့လားအဲ့တော့ကျင့်ရင်အကျိုးမရဘူးလားရတဲ့အတွက်ကျင့်မှုအပြမစရိယကျင့်သိက္ခာကိုပညာထားတာနောက်မုသဝါဒလိန်ပြောတာအဲ့ဒါကရောဝါရိဒသီလာဟုတ်ကဲ့လားသူရမေရိယအယက်သေးစာတောက်စားတာဟမ် ဝါရိတပဲသူ့ကိုမရှောင်မဲတောက်တယ်ဆိုတာပြုကျင့်တာမဟုတ်လားအဲတောက်တယ်ဆိုလို့ရှိရင်တော့အပြည့်ရမလားအကျိုးရမလားအဲအဲ့ဒါလို့ဆိုရင်ဘာဖြစ်ရမလို့ဝါရိတအပြစ်မှာအပြစ်အမျိုးမျိုးရတာနဲတယ်မဟုတ်ဘူးကျမ်းမာရေးပြက်တဲ့အပြစ်ကစားရတာမဟုတ်လားတချို့စာရေးဆရာတွေများ အရက်တောင်မှစာရေးလို့ကောင်းတယ်ညံထွက်တယ်အဲ့လိုဆိုပြီးအရက်တွေပဲသိတော့နောက်ကြမကြခင်သေကြရောတချို့စာရေးဆရာဆိုအယူထောင်တောင်ရောက်သေးတရားလေးတောင်ရောက်သွားကြသေးအဲအဲ့ဒါကြောင့်အဲ့တော့အပြစ်ရှိသလားမရှိဘူးလားအဲရှိတော့သူကဘာတော့နေလွဲညာစာမစားရတဲ့ဝိကလဘောဇနာအဲ့ဒါကဟမ် သူကများဇာရိတလို့ပြောတော့ဘသူကဇာရိတလို့ပြောလို့တော့ငါကပြောတာကစာရိတလို့စလုံးတာနဲ့ပြောတာပါအဲ့တဲ့ငါအတန်မလိုက်ဖဲနဲ့ဇာရိတလို့ဇာခွဲတာနဲ့အတန်ထွက်သေးတယ်ရိုက်ဖို့ကောင်းတယ်အဲ့ဒီလူတွေကြောင့် စာရိပြက်ပြက်ကုန်စာရိတပါဆိုမှဇာရိတလုံးနေတယ်စာရိတလားဇာရိတလား စာရိတ္တလားဇာရိတ္တလားစာရိတ္တပြီးမှတယောက်စီဆိုခိုင်းအောင်မယ်တော်တော်အသုံးမကျတဲ့ဟာစာတွေဖြက်အသံတွေဖြက်နေဟိုသူတို့အရထက်ပြောနေတဲ့ဇာရိတ္တဇာရိတ္တဆိုတဲ့စကားလုံးလိုက်ပြီးနှုတ်ရောင်လိုက်ပြောနေပဲတင်တယ်အဲ့ဒါအမှားကြီးပြောနေကြတာဗျာဇာရိတ္တဆိုတာပါဠိစကားလုံးရှိကိုမရှိဘူးဇာရိတ္တဆိုတာမရှိဘူးစာရိတ္တပဲရှိတယ်စလုံးနဲ့ အဲ့လိုအတန်တွဲမှားတာတွေအများကြီးပဲအဲ့ဒါတွေလိုက်ပြင်းနေရတာနဲ့မဆုံးဒီတော့ဝိကာလဘောဇနာဟာဝါရိတလာစာရိတလာနိစ္စခိတဝါရိတကကောဝါရိတလာစာရိတလာစာရိတပဲမာလာကန္ဓကရောစာရိတပဲဥစ္စာသေနမဟာသေနရောစာရိတပဲ ဟုတ်ကဲ့လားမေတ္တာသဟဂတိနာစေတသာကဟောဟမ်ဝါရိတ္တလားစာရိတ္တလားစာရိတ္တဝါရိတ္တဒေါ်ထေထေရဲ့မေတ္တာမပွားလို့ငရဲကြီးမလားဟမ်မေတ္တာမပွားတဲ့အတွက်အပြည့်ရှိပြီးတော့အပယ်ကြမှာလားဟမ်ဒီလိုဆိုလို့ရှိရင်သူ့ တားမြစ်ရမှာလားကျင့်ဖို့ညွှန်ကြားရမှာလားကျင့်ဖို့ညွှန်ကြားရမှာဆိုဝါရိတ္တလားစာရိတ္တလားဒါပေတဲ့မေတ္တာသဟဂတိနာကတော့သမထကမ္မထံသီလစစ်စစ်မဟုတ်ဘူးသမထဘာဝနာဘာဝနာမှာသမထဘာဝနာသမာဓိဘာဝနာနှမျိုးရှိတာမေတ္တာကမ္မထံကမေတ္တာသဟဂတိနာကသမထဘာဝနာသို့တော်လည်းပဲရှေးကသိက္ခာပုသီလ သီလသိက္ခာကို၈ပါးကိုဆောက်တည်ခဲ့တော့အဲ့ဒီပေါ်မှာထွတ်ထပ်ပြီးမေတ္တာပွားနေပါမယ်လို့ဆိုတော့မြားရလိုက်ပြီးတော့သူ့ကိုလည်းသီလလို့ပြောလိုက်တာအမှန်စင်စစ်ကတော့သမထဘာဝနာစိတ်တည်ငြိမ်အောင်အားထုတ်တဲ့ဘာဝနာဟုတ်ကဲ့လားသမထဘာဝနာဟောဟောဒီကရှေ့ကသီလရှင်လေးသူအနေရထိုင်ရတော်တော်ခက်နေတယ်နင်းဟိုနောက်နာသွားပြီးတော့ လျော်သလိုကြည်ထိုင်နေတမလင်ငွေထိုင်တဲ့အခါထိုင်လိုက်ညုံညုံထိုင်တဲ့အခါထိုင်လိုက်အခုနင်းတော်တော်ခက်နေတရားတဲ့တောင်နဲ့သိစိတ်မရောက်တော့ဘူးသွားသွားသွားအဖျားကြီးကဟိုးနောက်နောက်သွားပြီးတော့အလျော်သလိုကြည်ထိုင်အဲ့ဒါမှနင်းတရားဖြတ်မောင်းလာလို့ရမှာဟိုးဟိုးဘေးဘေးဘက်ကလည်းရတယ်အဲ့ဒီလိုက်ရှင်ဒီမှာဟိုတိုက်ဟိုဘက်နားထိုင်အဲ့အဲ့ဒီကလည်းရတယ် ဒီတော့မေတ္တာဘာဝနာကသီလတဲ့သွန်ပြီးထားလို့သီလပါလို့ဆိုရင်တော့စာရိတ္တသီလပြောရမယ်တကယ်တော့သီလဟုတ်သလားပါတော့သမထဘာဝနာတမာရိယအောင်ကျင့်တာအဲ့တော့ကိုးပါးသီလထဲမှာကဝရိတ္တသီလရောစာရိတ္တသီလရောပါတယ်မဟုတ်လားရှေ့ပိုင်းက ဝါရိတသီလနောက်ပိုင်းက၈ပါးမှာလည်းဒီတိုင်းပဲပေါ့ဟုတ်လားဒီတော့စာရိတ္တဆိုတာအဲ့ဒါလည်းမဟုတ်သေးဘူးစာရိတ္တသီလကကျယ်ဝန်းတယ်လေတခြားအများကြီးရှိသေးတာအခုနပြောတာစာရိတ္တသီလရဲ့အဓိပ္ပာယ်ကိုပြန်ပြီးတော့ဖြည်းဖြည်း စဉ်းစားဆိုကြည့်ပါဦး မြာကိုမွေးထားတဲ့သားသမီးမဆောင်လျှောက်ဘဲနဲ့ပြစ်ထားမယ်ဆိုလို့ရှိရင်မချမ်းသာပေဘူးလားဟမ်ဟုတ်ကဲ့လားအဲတချို့မိဘတွေပြစ်ထားလိုက်တာပဲအဲ့ဒါဂိုင်မင်းနဲ့မင်းထိုက်နဲ့မိကံမိကံနဲ့မင်းမွေးလာတာပဲတို့ကလည်းဒုက္ခနဲ့တို့ပဲအဲ့ဒါရှိပါစေတော့ဆိုပြီးကိုယ်ပဲချမ်းသာအောင်နေတဲ့သာသမီကိုမဆောင်လျှောက်ဘူးလေ အဲ့တော့ချမ်းသာဘူးလားစောင့်ရှောက်နေရတဲ့အခါကျတော့ဆိုရင်ရပူဆွေးရပြောရဆိုရပေးရကမ်းရနဲ့မစင်းရဘူးလားစင်းရတာပေါ့မဟုတ်ဘူးလားဒါဖြင့်ပြစ်ထားမှာလားစောင့်ရှောက်ရမှာလားအဲ့ဒီစောင့်ရှောက်ရဲ့အကျိုးရသလားမရဘူးလားဒါဖြင့်အဲ့ဒါဘာခေါ်မလဲအဲမိဘဝတ်ဆိုတာစာရိတ္တသီလာ မိဘကသာသမီပေါ်ပြုကျင်ရတဲ့ဝတ္တရားဟာစာရိတ္တသီလဂုဏတော်ဘုရားရှိခိုးစာရိတ္တမေတ္တာကောင်းရာညွန်လအတတ်သင်စေပေးဝေနှီးရင်ထိမ်းမြခြင်းလေဝငါအင်ဖခင်မေတို့တာဟုတ်လားမိဘကသာသမီပေါ်ပြုရမယ်ကျင့်ဝတ်၅ပါးတဲ့မကောင်းမေတ္တာ မကောင်းတာမလုပ်ရမပြောရမကြံမတွေးရအောင်တားမြစ်ရမယ်မကောင်းတဲ့အပေါင်းအသင်းနဲ့မပေါင်းသင်းမိအောင်တားမြစ်ရမယ်မကောင်းတဲ့အကျိုးမဲ့စေမဲ့ကိစ္စမှန်သမျှမလုပ်မိအောင်တားမြစ်ရမယ်ဒါမိဘရဲ့တာဝန်ဝတ္တရားကောင်းရာညွန်လာ ကောင်းတာမှန်သမျှပြုလုပ်ဖို့ရာတိုက်တွန်းရမယ်ညွန်ကြားရမယ်ဟုတ်ကဲ့လား သူတော်ကောင်းနဲ့ပေါင်းသင်းမှုညွှန်ကြားရမယ်အတ္တပညာကိုကြိုးကြိုးနုံနုံသင်မှုတိုက်တွန်းပေးရမယ်ပြီးတော့လူကြီးမိဘယိုသေးဖို့တိုက်တွန်းပေးရမယ်စသည်ပေါ့လေအဲ့ဒါဟာတွေကောင်းရာညွှန်ကြားတာတွေပဲဟုတ်ကဲ့လားအဲ့လိုကောင်းရာညွှန်ကြားဖို့ရလဲမိဘရဲ့ဝတ္တရားပဲနော်ကောင်းရာညွှန်ကအတ္တသင်စေအဲ အတတ်ပညာသင်ရမယ့်အချိန်တာအတတ်ပညာကိုတကယ်တတ်အောင်သူမှာအသက်မွေးဝမ်းကြောင်းတစ်ခုခုဖြစ်သွားသည့်အထိတတ်အောင်အတတ်ပညာသင်ပေးရမယ်။ကြောင်းပူရမယ်ဆရာကောင်းထားအနှံ့ရမယ်။ပေးဝေနီးရင်အသက်မွေးဝမ်းကြောင်းပညာတစ်ခုခုတတ်လို့မလို့အသက်မွေးဝမ်းကြောင်းလုပ်တော့မယ်ဆိုရင်အသက်မွေးဝမ်းကြောင်းလုပ်ဖို့ရအတွက်အရင်နီးမိဘကပေးရမယ်။ကဲရောဒါနဲ့ယဉ်နီးပြီးဒီလိုလုပ်ဒီလိုဂိုင်းဆိုပြီးတော့ပေးရမယ်။ အဲ့လိုပြီးလို့သူမှအလုံးနဲ့အကိုင်နဲ့ဖြစ်လို့တင်းအောင်တင်းနဲ့ဖြစ်ပြီဆိုလို့ရင်တော့ဘာလို့လဲဆိုတော့အဖော်လိုတယ်ဟုတ်လားတင်းအောင်တင်းနဲ့မဖြစ်ဘဲနဲ့အဖော်သွားယူပဲနဲ့နေမလို့ဘိုက်မောက်ပြီးနှစ်ယောက်လုံးငတ်နေဖို့မဟုတ်လားဘိုက်မောက်ပြီးနှစ်ယောက်လုံးငတ်နေဖို့ဒါပေမဲ့အဲအဲ့ဒါကိုမကောင်းရညွှန်းတဲ့ဟာရရှိသေးတယ်ထမရေအတူရဲရစီတော့တယ်ဘာဖြစ်တယ်ညာဖြစ်တယ်နဲ့မဟုတ်လား အဲ့ဒါကောင်းတာညွန်တာလားမကောင်းတာညွန်တာလားอืมခွေးတောင်ဖြစ်သွားပြီဟုတ်ကဲ့လားဒါတော့အဲ့ဒါတွေမဟုတ်ဘူးတဲ့တကယ်ဟုတ်တာကခုနပြောတဲ့အတိုင်းအသင်မဝန်ကြောင်းမှုတစ်ခုခုဖြစ်အောင်အတပညာသင်စေရမယ်အဲ့လိုသင်ပြီးပြီဆိုလို့ရှိရင်တော့အလုတ်လုတ်ဖို့ရအရင်နှီးပေးရမယ်ပေးပြီးအလုတ်လုတ်စေရအဲအလုတ်ကိုင်းအတ္တိရဖြစ်ပြီဆိုလို့ရှိရင်တော့ကဲ သူလည်းသူ့ခြေတော့သူရက်နိုင်ပြီတခြားဝန်တစ်ခုလည်းသူတည်နိုင်ပိုးနိုင်ပြီဆိုတော့အဲ့ဒီခါကျတော့ဖော်ရှားပေးပြီတော့ဟုတ်တယ်မဟုတ်လားဖော်ရှားပေးဖို့သင်လျော်တဲ့ဖော်ရှားပေးဖို့လည်းတာဝန်ပဲဘုသူတာဝန်နဲ့မိဘရဲ့ဝတ္တရားပဲတဲ့အဲ့ဒါတွေလည်းပါလဲစာရိတ္တသီလတွေအဲ့ဒါပြောတာ မကောင်းမေတ္တာ ကောင်းရာညွန်လအတတ်သင်စေပေးဝေနေရင်ထိမ်းများခြင်းလည်းဝငါအင်ဖခင်မေရုတာဟုတ်လားအဲတော့သာသမီကလည်းမိဘပြန်ပြီးတော့ပြုစေရမယ်သာသမီဝတ္တရားမရှိဘူးလားယူရတယ်အဲ့ဒါတွေကတော့ဘာတွေတော့ စာရိတ္တသီလတွေအဲ့ဒီစာရိတ္တသီလတစ်ခေါက်မှမဖတ်ဘူးကြလို့မလို့ဒီနေ့တော့ဖတ်မှာပဲအဲ့ဒီစာမျက်နှာလှမ်းလိုက်စာမျက်နှာကကြီး86ရဲ့နောက်ကကကြီးနောက်ဆက်တွဲသင်္ကာလောဝါဒသုတ်ကျင့်ဝလင်္ကာတွေ့ကြလား အဲခေါင်းစည်းအစဆိုသင်္ကာလောဝါဒသုတ်ကျင့်ဝတ်လင်္ကာ ပြီးတော့ပါတယ်တော့ဟွန်းအဲ့ဒါတော့တော့ပါပြီဒီတော့သာသနာမှာလည်းမြတ်စွာဘုရားကျင့်ဝတ်တွေချမှတ်ပေးထားတယ်အဲ့ဒီချမှတ်ပေးထားတဲ့ကျင့်ဝတ်တွေဟာစာရိတ္တသီလတွေဥပမာဗတ္တကဝတ်တဲ့ဆွမ်းကြောင်းမှာပြုရမယ်ကျင့်ဝတ်ပိန္ဒစာရိကဝတ်တဲ့ဆုံးခံသွားရမှာကျင့်ရမယ်ကျင့်ဝတ် ကမိကဝတ်တဲ့ခရီးသွားကနေသို့မဟုတ်ခီးသွားမှပြုရမယ်ဝတ်အဲ့ဒါလိုကျွတ်ဝတ်တယ်သုဒ္ဓတာခန္ဓကဝတ်34ပါဆိုပြီးတော့မြတ်စွာဘုရားချမှတ်ပေးထားတယ်အဲ့ဒါရှင်ရောယဟန်ရောကျင့်ရတာအဲ့ဒီစာရိတ္တအဲ့ဒါတွေအလုံးစာရိတ္တသီလတွေပဲယဟန်တော်များဟိုကြတော့သုဒ္ဓံဒေသနာတော်မှာစာရိတ္တသီလကို အာဘိသမာစာရိကဝတ်လို့အဲလိုခေါ်ထားတယ်ပညာထားတဲ့ပါတိမောသိက္ခာပုဒ်တွေကိုတော့အာဓိပြမစရိယကဝတ်လို့ခေါ်ဒီလိုခေါ်ထားတယ်အာဓိအဘိသမာစာရိကမပြိကအာဓိကြောင့်မြဲတာတဲ့အဘိသမာစာရိကဝတ်ခေါ်တဲ့စာရိတ္တသီလတွေပြည့်စုံအောင်မကျင့်ဘူးဆိုလို့ရှိရင်တော့တဲ့ အာရိပြမစရိယကခေါ်တဲ့တိခါဘုတ်သီလတွေမှာတကယ်အပြည့်အစုံမစင်ကြယ်ပါမစင်ကြယ်ပါဘူးအဘိဓမ္မာစာရိကခေါ်တဲ့စာရိတ္တသီလတွေပြည့်စုံမှပဲစင်ကြယ်ပြည့်စုံအောင်ကျင့်မှပဲအာရိပြမစရိယကသီလခေါ်တဲ့သိညတ်ထားတဲ့တိခါဘုတ်တွေကျင့်မှုလည်းပြည့်စုံတယ်ထို့အတူပဲလူများမှလည်းဒီတိုင်းပေါ့စာရိတ္တသီလတွေပြည့်စုံအောင်မကျင့်ဘူးဆိုလို့ရှိရင် ဝါရိတ္တသီလပြည့်စုံတယ်လို့မခေါ်နိုင်ဘူးသီလပြည့်စုံစင်ကြယ်တယ်လို့မခေါ်နိုင်ဘူးအဲ့ဒီစာရိတ္တသီလခေါ်တဲ့အကျင့်ဝတ်တွေပါပြည့်စုံအောင်ပြုမှသီလပြည့်စုံအောင်ကျင့်တယ်လို့ခေါ်နိုင်တယ်တဲ့အဲ့ဒါစာရိတ္တသီလကမကျင့်တိုက်ဘူးလားကျင့်ရမှာပဲဟုတ်ဘူးလားဟို မင်္ဂလာတုတ်မှာကြည်လေမာတာပိတုဥပဌာနာအမိဖာတို့လှုပ်ကြွေးပြုစုခြင်းဗုဒ္ဓဒါရတသင်္ဃဟောသမယကိုစောင့်ရှောက်ထောက်ပံ့ခြင်းအဲ့ဒီမိဘတို့ကိုလှုပ်ကြွေးပြုစုတယ်ဆိုတာစာရိတ္တသီလပဲမဟုတ်လားသာသမီတွေစောင့်ရှောက်တယ်ဇနီးစောင့်ရှောက်တယ်ထောက်ပံ့တယ်ဆိုတာကရောစာရိတ္တသီလပဲညာတကာနိစ္စသင်္ဃဟောဆွေမျိုးတို့ကိုထောက်ပံ့တယ်ဆိုတာကရော အဲဒါအဲ့ဒီစာရိတ္တသီလတွေကိုပဲမင်္ဂလာလို့ခေါ်ရတာမဟုတ်လားမင်္ဂလာဆိုတာဘာအဓိပ္ပာယ်ရှိလဲជីវွားချမ်းသာခြင်းအကြောင်းနေជីវွားချမ်းသာခြင်းအကြောင်းဆိုတဲ့ပြင်အကောင်းတွေလားအဆိုးတွေလားကုသိုလ်တွေကြီးပဲဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်စာရိတ္တသီလတွေပြည့်စုံအောင် ဖြည့်တဲ့ပုဂ္ဂိုလ်ဟာသီလအကုန်ပြည့်စုံတာပဲတဲ့ ဝတ္တံအပရိပူရင်တော သီလနာပရိပူရတိအသုဒ္ဓသီလောဒုပ္ပညောစိတ်တေကကနဝိန္တတိဝိခိတစိတ်တောနေကခောသမ္မာဓမ္မနပတတိအပတ္တမနောတတ္တမဒုက္ခံနပရိပူရတိဝတ္တံဝတ္တရားကိုအပရိပူရင်တော့မဖြစ်ကျင့်သောယဟန်တာမနေသည်သီလံသီလကိုနပရိပူရတိပြည့်စုံအောင်ဖြစ်ကျင့်သည်မမည် ညွန်ကြားထားတဲ့ဝတ္တရားတွေမပြုတ်တဲ့ယဟန်မပြုတ်တဲ့သာမဏေဟာသူကသီလကိုပြည့်စုံအောင်ဖြည့်ခြင်းနေမမီဘူးအဲ့ဒါလူလဲဒီတိုင်းပေါ့ဝတ္တရားတွေမပြုတ်ဘူးဆိုရင်သူလည်းပဲသီလမပြည့်စုံဘူးပေါ့အတုဒ္ဓသီလဒုပ္ပညောစိတ်တေကခဏဝိန္ဒတိအတုဒ္ဓသီလမစင်ကြယ်သောသီလရှိသောဒုပ္ပညောပညာနည်းသောပုဂ္ဂိုလ်သည် စိတ်တေကက်ကနဝိန္ဒတိစိတ်တည်ငြိမ်မှုကိုမရနိုင်သီလမစင်ကြယ်တဲ့ပုဂ္ဂိုလ်သူဟာစိတ်တည်ငြိမ်မှုမရနိုင်ဘူးတဲ့စိတ်တွေဟိုပြေးဒီပြေးဟိုလွတ်ဒီလေဟိုရောက်ဒီရောက်ပဲများတယ်စိတ်တေကက်ကနဝိန္ဒတိဝိခိတစိတ်တော့နေကက်ကောသမ္မာဓမ္မနပတ္တိဝိခိတစိတ်တော်ပြန့်လွင့်သောစိတ်ရှိသောနေကကော မတည်ငြိမ်သောပုဂ္ဂိုလ်သည်တမ္မာအမှန်အတိုင်းဓမ္မမေဖို့နိဗ္ဗာန်တရားကိုနတ်ပတ္တိမတွေ့မြင်နိုင်မက်ကနမက်နှမျိုးရှိတယ်ပုဗ္ဗဘာကမက်အရိယာမက်ဒီနေရာမှာမက်ဖို့ဆိုတာမက်ကနှမျိုးလုံးပြောတာ ပုဗ္ဗဘာကမဲ့ရောအရိယာမဲ့ရောဝတ္တရားတွေပြည့်စုံအောင်မဖြည့်လို့သီလအပြည့်စုံ မစင်ကြယ်တဲ့ပုဂ္ဂိုလ်ဟာစိတ်မတည်ငြိမ်ဘူးတဲ့စိတ်တွေဟိုပြေးဒီပြေးဟိုလွင့်ဒီလွင့်အဲ့ဒီစိတ်မတည်ငြိမ်တဲ့ပုဂ္ဂိုလ်ဟာပုဗ္ဗဘာကမဲ့လည်းမသိနိုင်မမြင်နိုင်မရနိုင်ဘူးအရိယာမဲ့လည်းမသိနိုင် မသိနိုင်မမြင်နိုင်မရနိုင်ဘူး စိတ်တည်ငြိမ်မှပဲပုပ္ပကဘာကပဲအရိယမေကိုရနိုင်ပုပ္ပဘာကမဲ့ဆိုတာအခုယောဂီတို့အထုတ်နေတဲ့တတိပဋ္ဌာန်မဲ့အဲ့ဒါပုပ္ပဘာကမဲ့တို့ယောဂီတို့မှတ်နေတဲ့ဖောင်းနေပိန်နေထိုင်နေထိတယ်ကိုယ်တယ်ဆန့်တယ်ကြွတယ်လှမ်းတယ်ခြားတယ်နားတယ်ကျင်တယ်လို့ရှုသိနေတာရှုသိနေတဲ့တတိပဋ္ဌာန်ဝိပဿနာအဲ့ဒါပုပ္ပဘာကမဲ့ပဲအဲ့ဒီပုပ္ပဘာကမဲ့ပြည့်စုံအောင်ကျင့်လို့ရှိရင် ဝိပဿနာဉာဏ်33မှာအပြည့်စုံရရပြီးပြီဆိုရင်တော့အရိယမဲခေါ်တဲ့သောတာပတ္တိသဂရဂามိအနာဂามိအရဟတမေတို့ရအဲ့ဒီလေးပါတော့အရိယမဲရတယ်ပုပ္ပဘာကမဲ့မှမရဘူးပြည့်စုံအောင်မဖြစ်မကျင့်နိုင်ဘူးဆိုလို့ရှင်တော့အရိယမဲနဲ့အဝေးကြီးပေါ့အဲပုပ္ပဘာကမဲ့ ပြည့်စုံအောင်ဖြည့်ကျက်နိုင်တယ်ဆိုတဲ့ပုဂ္ဂိုလ်ကလည်းပဲတဲ့စိတ်တည်ငြိမ်တဲ့ပုဂ္ဂိုလ်မှဖြည့်ကျက်နိုင်တာစိတ်တည်ငြိမ်တယ်ဆိုတာကလည်းပဲဝရိတရောစာရိတရောသီလစင်ကြယ်မှအဲဒီသီလနှမျိုးစင်ကြယ်မှစိတ်ကတည်ငြိမ်တာတဲ့ဒါကြောင့်မလို့ဝရိတရောစာရိတရောသီလနှမျိုးလုံးပြည့်စုံအောင် ဖြည့်ကျင်ရတယ်အဲ့ဒါကြတော့ဝတ္တံအပရိပူရင်တောသီလနာပရိပူရတိ ကွင်လို့ရလားမရဘူးနော်ငါတို့မင်းတို့ရွယ်တဲ့အဲ့ဒါရခဲ့ရရှင်ကျွတ်ထဲမှာပါတယ်ကွင်လို့ဒါမကြက်လေဘူးနော်ဝတ္တံမြတ်စွာဘုရားညွှန်ကြားထားသောကျင့်ဝတ်ကို အပရိပူရင်တော့မဖြစ်ကျင်သောပုဂ္ဂိုလ်သည်သီလံသီလကိုနပရိပူရတိအပြည့်စုံဖြစ်ကျင်သည်မမီဝရိတ္တသီလတွေဘလောက် ရှောင်ကျင်လို့မလို့စောင့်စည်းထိမ့်သိမ့်လို့ပြည်စုံနေပေမဲ့စာရိတ္တသီလမှာကျင့်ဖို့မှမဖြစ်ခြင်းဘူးဆိုရင်တော့တဲ့သီလအပြည့်စုံစင်ကြယ်တယ်လို့မခေါ်နိုင်ဘူးအဲ့ဒါပြောတာသဘောပေါက်ကြလားနားလည်ဖို့မကောင်းဘူးလားနားလည်ဖို့ကောင်းတယ်နားလည်တဲ့အတိုင်းလဲကျင့်ဖို့ကောင်းတယ်ကျင့်ရင်အကျိုးများများရတယ်ဟုတ်တယ်မဟုတ်လား gain ဒီကနေ့ဒီလောက်နဲ့တော်ပြီ။ဘာကြောင့်လဲဆိုများများပြောရင်မြန်မြန်မေ့တာပေါ့။မဟုတ်လား။များများပြောရင်မြန်မြန်မေ့တယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီတွေဟာဆင်းရဲငြိမ်းရာနိဗ္ဗာန်ကိုရကြောင်းမဉ္ဇဉ်ပူဉ္ဇဉ်ရကြောင်းအခြေခံဖြစ်တဲ့သီလအကျင့်ကိုဝါရိတ္တရောစာရိတ္တပါနှမျိုးလုံးပြည့်စုံအောင်ဖြစ်ကျင့်နိုင်ကြ၍ ပြည့်စုံစင်ကြဲတဲ့သီလကိုအခြေခံပြီးတော့တတိပဋ္ဌာန်ဝိပဿနာတရားကိုကြိုကြိုစားစားအားထုတ်နိုင်ကြသဖြင့်ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိမြင်တဲ့ပုပ္ပဘာကဝိပဿနာမဂ်ခင်နေပြည့်စုံအောင်ဖြည့်ကျင်ပြီးတော့အရိယသစ္စာလေးပါးထိုးထွင်းသိမြင်တဲ့အရိယမဂ်ခင်မတရားတွေဖြစ်ပွားသဖြင့်ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုလျင်မြန်စွာဆက်ရောက်၍ မျက်မှောက်ပြုနိုင်ကြပါစေ